အောင်348ခုတော်တလင်းလာဆန်းရှိရဲ့ခရစ်တက္ကရာ1986စက်တင်ဘာ17ရက်ရာသပရိနေ့မွန်လွဲ2နာရီမှ3နာရီ ။လိုင်မာစီဝိပဿနာကြောင်းတိုက်သာသနာမအောင်ဓမ္မယုံတော်ရှိ၌နေ့စဉ်ဟောကြားနာယူနေကြမဟာတတိပဋ္ဌာန်ဝိပဿနာတရားပွဲစဉ်ဒီတရားပွဲစဉ်မှာဒီနေ့ဆရာတပည့်ဆက်ဆံရေးတရားတော်ကြီးကိုဟောမယ်လို့စီစဉ်ထားတယ်ဆရာနဲ့တပည့် ဘယ်လိုဆက်ဆံရတယ်ဆိုတဲ့အကြောင်းပေါ့ဗုဒ္ဓမြတ်စွာဘုရားပါဝတိပြည်ဇေရဝမြအနန္တ၌စံမြတ်တော်မူတဲ့အချိန်ခါဗုဒ္ဓမြတ်စွာဘုရားရဲ့တပိပါဝကယဟန်တော်ဒီအများပြားရှိတဲ့အရိယံတော်ဒီမှာသီးကြဆက်ပဲ့ကြီးဆိုတဲ့အုပ်စု ယဟန်တော်တွေလည်းရှိခဲ့တယ်၆ပါးအုပ်စုပိဇဝေကီဆိုတာက၅ပါးအုပ်စုအခုသဗ္ဗေကီဆိုတာက6ပါးအုပ်စုအဲဒီ6ပါးအုပ်စုကနေပွားလာတာမနည်းဘူးပေါ့အသိအမင်းတွေများကြီးပဲအဲဒီသဗ္ဗေကီယံတော်တွေတဲ့ကတချို့ဟာဗုဒ္ဓမြတ်စွာဘုရား လဲသိခြင်းနဲ့ကဘာတသိပါရမီဖြည့်စည်းပြီးသာဝိနဲ့ရွှေဉဏ်တော်အရာယူလို့ရွှေဉဏ်တော်နဲ့ချိန်ဆပြီးတတဝါရီဆင်းရဲတန်လျာဆင်းရဲကလွတ်မြောက်စေရတဲ့တရားလူတရားမြတ်ဟောပြောသင်ပြီးသဗ္ဗကိယဟန်တော်တွေလည်းသင်ယူထိုင်တယ်လို့တရားဟောတတ်တယ် အဲဒီသဗ္ဗကိယံတော်တရားဗုဒ္ဓမြတ်စွာဘုရားရဲ့တရားတော်အပင်စီတန်တရားဆင်းရဲကလွတ်မြောက်စေတတ်တဲ့မဲဆိုင်ဖို့ရောက်နိဗ္ဗာန်ပေါက်ဗုဒ္ဓမြတ်စွာဘုရားရဲ့တရားတော်ကိုဆင့်ပွားပြီးသူတော်ဘာတွေကိုဟောကြားတဲ့အခါဓမ္မဂတိကတရားသင်ပေးတဲ့သဗ္ဗကိယံတွေက အနှိမ့်နေရာကနေပြီး တရားသင်ယူသူကအမြင့်နေရာကနေတယ်အဲအမြင့်နေရာကနေသူကိုအနိုင်ကနေပြီးတရားဟောပြောသင်ပေးတယ်အဲ့ဒါမူမမှန်ဘူးလေဒါဆရာတပည့်ဆက်ဆံရေးတပည့်ကအမြင့်ကနေတဲ့ဆရာကအနိုင်ကနေတယ်အဲ့ဒါကိုလူမှုရေးနယ်ပယ်မှာအသိအမြင်စင်ကြယ်တဲ့ပညာရှင်တွေ မြင်နဲ့ကြားတဲ့အခါလဲကြိတ်ခံရတယ်ဗုဒ္ဓမြတ်စွာဘုရားတပည့်သာသနာဝန်ထမ်းအမြင်ကြည်လင့်တဲ့ယဟန်တော်တွေဒီတရင်သစင်စကားကြားရတဲ့အခါလဲမနစ်တဲ့ဘူးကြိတ်တယ်ကြိတ်ယုံနေမဟုတ်ဘူးယဟန်တော်တွေကတော့ ဒီလှုပ်ထုံးလုံနေရပုံမမှန်ဘူးဗုဒ္ဓမြတ်စွာဘုရားကိုတင်းမြလျှောက်ထားပြီးတရင်ပေးတယ်အာမိမိတို့အချင်းချင်းအမှန်ရောက်အောင်စည်းရုံးလို့မရရင်တတိပေးလို့မရရင်အကြီးကဲစီကိုဒီတရင်ရောက်အောင်ပို့ရတယ်ဆိုတာမိမိတို့လုပ်ငန်းကြီး မပြည့်စည်မကြဆင်းစေလိုတဲ့စိတ်မှန်စိတ်ကောင်းနဲ့ပို့ရတာပဲအဲ့ဒါနေယူထားရမှာအာဒီလိုအသေးဘွယ်ကလေးတော့လူကြီးတွေပြေးဝင်ပြေးမပြေးလဲပါဘူးဒီအတွင်းနဲ့ချိုးထားရင်ကိုယ်ချင်းချင်းလည်းဒါပြေးလဲအောင် မထိန်နိုင်ဘူးအကြီးကလည်းမတင်ပြဘူးဆိုဟောဒီအပြည့်ကြီးဟာ နှစ်ပေါင်းလပေါင်းကြာသွားပြီဆိုရင်ကိုယ်အတိုင်းအဝန်ကိုယ်မူလန်းစဉ်ပဲကြဆုံးမှာပဲအဲဆက်ပကိယံတော်တွေကလှုပ်တော့လုံနီးမပြေလေတဲ့အကြောင်းကောင်းမွန်တဲ့အမြင့်ရှိတဲ့ယဟန်တော်တွေကဗုဒ္ဓမြတ်စွာဘုရားကိုရှောက်ထားတင်ပြတဲ့အခါဗုဒ္ဓမြတ်စွာဘုရားကမေးတယ်သဗ္ဗကိယဟန်တော်တွေကို မင်းတော့သဗ္ဗကိယံတော်တွေကလည်းမထိန်မကွယ်ပါဘူးအမှန်တိုင်းပဲဝန်ခံလျှောက်ထားတယ်အဲဗုဒ္ဓမြတ်စွာဘုရားကငါဘုရားမဲဆိုင်ဖို့ရောက်နိဗ္ဗာန်ပေါ့အပင်စင်းတန်တရားစင်းကလွတ်မြောက်စေရတဲ့တရား အနိုင်ကနေပြီးတော့အမြင့်ကနေသူတင်ပေးတာမပြောနဲ့တင်ပေးတာမပြောနဲ့အိုးအတိတ်တစ်ချိန်တုန်းကလူမှုရေးနယ်ပယ်မှာတိုက်နေတယ်လို့အသုံးဝင်တဲ့အပင်စည်းတန်တရားစည်းကလွတ်မြောက်ခြင်းအကြောင်းမဟုတ်တဲ့မလွတ်မြောက်စေတတ်တဲ့ဝေရင်ပညာသင်တဲ့နေရာမှာတော့တပည့်ကအမြင့်ဆရာက အနိုင်နေပြီးသင်တာကို မနစ်သက်ခဲ့ဘူးတဲ့ပယ်ရှားခဲ့တယ်အဲဒါလို့ဗုဒ္ဓမြတ်စွာဘုရား မိန်ကြတော့အတိတ်ကြဇာကြောင်းကိုပြန်ပြောင်းပြီးတော့ဟောတော်မူပါလို့လျှောက်ထားလို့ဗုဒ္ဓမြတ်စွာဘုရားကအတိတ်ကဇာလန်းတဲ့ဘက်ကိုပြန်ပြီးဟောတဲ့အတ္တိတေရှိတိတ်ကာလက ပါရဏတိယံပါရဏတိပြိ၌ပြပရတေပြပရမင်းသည်ရိဇံကာရင်တိထီနံသောချုပ်မင်းလောက်တဲ့အခါဘောရိတတ္တဆိုတဲ့ဘုရားလောင်းဟာစန္ဒာလမျိုးမှာဖြစ်တယ်စန္ဒာလဒွန်းစန္ဒာအလွာနှိမ့်ပေါ့နှိမ့်တဲ့အလွာမှာဖြစ်တယ်ဘုရားအလောင်းအဲ့ဒါစဉ်းစား ဘုရားအလောင်းဆိုတာဒီမင်္ဂလာမြတ်စွာဘုရားခြေတော်ရင်းမှာနောက်လေးသိချင်းနဲ့ကဘာရသိကြာရင်ငါနေတူသဗ္ဗယုဏဉာဏ်တော်ကိုယူနိုင်ပြီးဗုဒ္ဓဘုရားဖြစ်မယ်လို့ဗျာဒိတ်ကမိန့်ကြားခြင်းခံရတဲ့ဘုရားအလောင်းတော်ဗျာဒိတ်ရပြီးတဲ့နောက်မှာအဲဒီသုဗ္ဗေဒရှင်သိဗျာဒိတ်ခံတဲ့ဘုရားတုန်းကတော့ကုသိုလ်တွေလွတ်လိုက်တာနည်းမှမနည်းပဲ သမထအရူပဝဒရာကုသိုလ်အရူပဝဒရာကုသိုလ်တွေကိုလည်းပိုင်ခဲ့တဲ့သုံးမိတာရှင်ပြေဘွားတို့ကရခဲ့တဲ့ကုသိုလ်တွေအဲတော့မထွက်ခင်လည်းရှိတဲ့ပစ္စည်းတွေအကုန်လုံးစွန့်လို့ရဒါနကုသိုလ်တွေမနေဘူးသုံးမိတာတတိသာနှစ်ဖက်မိဘဆွေ90မျိုး90ကစုဆောင်းထားတဲ့ပစ္စည်းတွေသရင်ကြည့်လိုက်တဲ့အခါကျတော့ရွှေကဘလောက် ငွေကဘယ်လောက်စိန်ကဘယ်လောက်မြကဘယ်လောက်ဗရမယကဘယ်လောက်မြေကဘယ်နှအေကမြေတွင်းမြေပေါ်အမေဘက်ကဆွဲ90အဖေဘက်ကဆွဲ90စုဆောင်းထားတဲ့ပစ္စည်းမိမိပိုင်ပစ္စည်းတွေစီးရင်စရာကြည့်ပြီးအာဒါတွေငါဘောပဲပြီးပြင်အစင်းစဲယူမသွားဘူးငါယူသွားမယ်အဲ့ဒီသုံးလောင်းထားတဲ့ကိုယ်တော်တွေအကုန်လုံးဖွင့်ပြီးတော့က ဇတုဒေတာအလူကြီးလှုပ်တာအဲသူ့မိတာယသိဘဝတုန်းကယသိအဖြစ်မရောက်ခင်အဲနဲတဲ့ဒါနကုသိုလ်မဟုတ်ဘူးရှိတဲ့ပစ္စည်းတွေအကုန်လှူလိုက်တာအဝတ်တဲ့ကိုတခုနဲ့တောထွက်တောတဲ့ရောက်တော့သိဒံဝေါ်လာတဲ့အဝတ်တဲ့တွေစွန့်ပဲပြီးလျော်တည်ဆိုတဲ့ခေါက်တွေထုချေးပြီးတော့အဲ့ဒီအမြင်လေးရဲလုံထားတဲ့လျော်တည်အဝတ် ပြောင်းလဲဝေါ်ပြီးဟောသီလသူတို့သူတို့ခက်ကသီလယတိသီလပေါ့အနှိမ့်ဆုံး7ပါးသီလသီလကုသိုလ်တွေကျင့်တာမနှဲဘူးသမထနဲ့ကကာမဝဒရာကုသိုလ်တွေသမထနဲ့ကအရူပဝဒရာကုသိုလ်တွေအရူပဝဒရာကုသိုလ်တွေဥမိတာယတိဘောမှာမနှဲဘူးအဲ့ဒီကုသိုလ်တွေဒီကုသိုလ်တွေကတော့မေဃသစ္စာအုပ်စုမဝင်ပါဘူး ဒီပင်ကမြတ်စွာဘုရားနဲ့တွေ့ဗျာဒိမဆင်မြန်းပြီးဒီပင်ကမြတ်စွာဘုရားဟောကြတဲ့မဟာသရိပဌာဝိပဿနာတရားအထုတ်နည်းသင်ယူပြီးတော့ကျင့်တာကျင့်တာမေဃသစ္စာဥစ္စုဝေနာမရူပပရိစေရဉာဏ်ကာမဝတ္တဉာဏသံယုံမကုသိုလ်မသည် သင်္ခါရုပ္ပကဉာဏ်ဉာဏသံပြုတ်ကမဟောဒရမဟာကုသိုလ်ဒါမေဃအုပ်စုမေဃသစ္စာအုပ်စုဝင်ကုသိုလ်တွေမနေတစ်ဆက်ကဓမ္မနှုံးတစ်ဆက်ကဓမ္မနှုံးမှာောင်းတယ်လို့တစ်ချိန်မှတ်လိုက်ရင်ကိုယ်သို့ခုနှစ်ခုပဲအဲဒီကိုယ်သို့ခုနှစ်ခုမှာတစ်ခုကဒီဘဝချမ်းသာစေနိုင်တယ်အဲကျန်တဲ့6ခုကအထက်တန်းဟော6ဘဝ အဲတစ်ချိန်မှပေါက်တယ်လို့တစ်ချိန်မှရင်အထက်တန်းလွန်6ဘဝပိန်တယ်လို့တစ်ချိန်မှရင်အထက်တန်းလွန်6ဘဝတဏှာရရလာလို့ရတယ်ရတယ်အကျိန်း20မှတ်လို့ရှိရင်ဩ20ကို6နဲ့မြောက်တတန်းတော်ဘွားပေါင်း120အဲ့ဒါလောက်ကုသိုလ်တွေအများကြီးရခဲ့တာပဲသူ့မိသားရဲ့သေးဘွားတော့ အာဒီမှာသန္တာလဒွန်းစန္ဒာနှိမ့်ကြတဲ့အမျိုးမှာဖြစ်နေတယ်။ဟိုကုသိုလ်တွေကအားကောင်းတဲ့ကုသိုလ်တွေကဘဝပရိသန်တွေအကျိုးမပေးနိုင်ဘူး။ဘာဖြစ်လို့လဲဘလို့နောက်ရခံရလို့အားကောင်းတဲ့ကုသိုလ်တွေကအထက်တန်းလောဘဝအကျိုးမပေးနိုင်တယ်လေ အာမကောင်းတဲ့ကုသိုလ်တွေလည်းရှိသေးတာကိုအဲအာကောင်းတဲ့ကုသိုလ်တွေကိုမာနဆိုတဲ့အကုသိုလ်ကဟန့်တာလို့အာသေးတဲ့ကုသိုလ်အကျိုးပေးအလွန်နှိမ့်နေတာပေါ့အဲ့ဒါမာနမာနမာနဆိုတဲ့အကုသိုလ်မာနဆိုတဲ့အကုသိုလ်ဟာနှိမ့်ကြတဲ့အမျိုးမှာဖြစ်အောင်ဆောင်ရွက်တယ် အဲ့ဒါမာနအကုသိုလ်ရဲ့နောက်ဆက်ခံရလို့အထက်တန်းလွာဘဝတွေပြနေတဲ့ကုသိုလ်ကရှောင်တိန်နေရပြီအားနေတဲ့ကုသိုလ်ကအကျိုးပေးလိုက်တော့အခုဘုရားအလောင်းအရင်မကြီးအလွန်နိုင်နေပြီဒွန်းစန္ဒအဲ့ဒါတရိယာဘုဘောတန်ဝေကတန်ဝေကအကွက်ကလေးပေါ်ပေးတာမာနဆိုတာပစ္စည်းဥစ္စာချမ်းသာကြွယ်ဝရင်လဲ မာနကဖြစ်တာပဲငါပိုက်ဆံချမ်းသာတယ်ဆိုဉာဏ်ပညာထက်မြင့်ဘွဲ့ဒီဂရီရလို့ရှင်အဲလောကီပညာအကြောင်းပြုပြီးတော့မာနကတက်တာပဲကျမ်းမာရင်အင်မတန်ပြည့်စုံရင်ဟောတို့ကတော့နှစ်ဘယ်လောက်ရှိလာပြီဘာဆေးမှမတော့ရဘူးကောင်းတောင်မကြိုက်ဘူးဟောကျမ်းမာရင်ပြည့်စုံတာအကြောင်းပြုပြီးတော့မာနကထောင်လွှားတာပဲအမျိုးမျိုးဘုံဘုံပေါ်လေး မပြောပါလောက်တဲ့အခွင့်အရေးကလေးရပြီးတော့လည်းမာနကဖြစ်ပေါ်လာပဲတစ်ဖက်သားကိုအထင်မြင်သေးတယ်စိတ်ထဲကအထင်မြင်သေးလာပြီဆိုရင်ပါဇက်ကလည်းတစ်ဖက်သားကိုအထင်မြင်သေးတယ်ချိုးနိုင်တဲ့သကလုံးတွေသုံးတော်တာပဲကာယကံဝစီကံမာနအကြောင်းပြုပြီးတော့ကာယကံဝစီကံဖြစ်ပေါ်လာတယ်အဲ့ဒါအကုသိုလ်ကံတဲ့မာနအကုသိုလ်ကံအဲ့ဒီမာနအကုသိုလ်ကံကအလဲပေါ်လိုက်တော့စော်ထဲလိုက်တာ နိဒဗျာဒိမံဆင်ခံရတဲ့အလောင်းတော်အရင်မကြီးအခုဒေါသန္တာခေါ်တဲ့စန္ဒာလအလွှားနှိမ့်တဲ့အမျိုးမှာဖြစ်နေရတယ်။အဲကိလေသာကမကုန်သေးပဲကိုအကုသိုလ်ကိလေသာတွေမကုန်သေးတော့အကြောင်းအာယုံအလိုက်ထိုက်နေတယ်လို့ဒီအကုသိုလ်တွေကဖြစ်ဖြစ်တော့သူမြအကျိုးမပေးဘူးကိုအကုသိုလ်ကကိုပဲအကျိုးပေးတယ်။ ဘယံအလောင်းတော်ဒွန်းဆန္ဒစန္ဒလာအမျိုးမှအချိန်တန်အရွယ်ရောက်တော့အိမ်အောင်ကြအိမ်အောင်ရှင်မကိုဝင်ရလာတဲ့ခါကျတော့အိမ်ရှင်မဇနီးကပါမိအရှင်ယောက်ျားအမ္ဘာဗလံတည့်ရသေးကိုလဘမနာဝရတော်သာလင်ရမှသာလင်ဇိဝိတာမိငါအသက်ရှင်လိမ့်မယ် အလဘမာနယမေဇိဝိတနတ္တိတယတိမမစားရရင်ငါအသက်သေးမယ်။ကိုယ်ရလို့ချင်းချင်းဖြစ်တာတဲ့တယတိစားခြင်းနဲ့ချင်းချင်း။တယတိမမစားရင်သေးမှာပဲတဲ့။စားရင်တော့မသေးဘူး။အဲတော့ခင်မနဲ့လေယောက်ျားကဇနီးမရရဲ့အခြေအနေကြည့်မရဘောချစ်ချင်းဆိုတဲ့အကြောင်းပြု။ သမီးမမသိတမ်းမမသိဩဘိုက်တဲ့ကကိုဝန်ယရနာစရင်ဝင်ကလေးပေါ်ချစ်ချင်းအကြောင်းပြုဩလောဘလောဘလောဘဆိုတဲ့တန်ရုပ်စဉ်ကျိုးနှချောင်းဇနီးအပေါ်ကိုဝန်ဆိုတဲ့သားတော်မဟုတ်သမီးအပေါ်ချစ်ခင်နှစ်သက်ခြင်းဆိုတဲ့လောဘ အဲ့ဒီအကြောင်းကြောင့်အေးနှစ်သက်တော့ငါအသေးမခံဘူးတရင်သေးဆိုတာလေဒီချိန်ဒီခါဘယ်ရပါမလဲတရင်သေးရရဖို့မလွယ်ဘူးရှင်မရေအဲ့ဒီအာသာရှင်ချင်းလေးဖြေသိမ့်စမ်းပါသောမောဖြောင်းပြလည်းမရဘူးတရင်သေးမှမစားရရင်သေးမှာပဲအဲသေးမှာပဲဆိုတော့နှစ်သက်ကိုငါအသက်နဲ့လဲတော့မယ် ရှင်ဘရင်ဥယျာဉ်တွင်မှာတော့အချိန်မွေးသေးသေးရှိတယ်သွားပြီးခိုးလေမှပဲလောဘလောဘအကြောင်းပြုပြီးတော့တယတိလိုခြင်းနဲ့လောဘဇနီးနဲ့သတော်မဟုတ်သမီးချစ်တဲ့လောဘအကြောင်းပြုပြီးဇနီးအတွက်တယတိလိုခြင်းနဲ့လောဘအဲ့ဒီလောဘနှစ်ခုကခိုင်းလိုက်တာ ရှင်မရဲ့ဥယျင်တွင်တိတ်တဆိတ်ညခါကာလချောနေဝင်သရက်ပင်ပေါ်ရောက်သွားရောညမှောင်မှောင်ကြီးသရက်ပင်ပေါ်မှာစမ်းနေမှောင်နဲ့မဲမဲထဲမှာရှောက်ပြီးတော့ကသရက်ပြီးကိုမလို့စမ်းတာမတွေ့ဘူးစမ်းရင်စမ်းရင်ရှားရင်ရှားရင်နဲ့မောလင်းသွားရောအဲလောဘခိုင်းကလောဘခိုင်းလို့ရှိရင်အသက်တောင်စွန့်တယ် အဲတရားဆိုတဲ့ကုသိုလ်ကတော့ဒီလိုသက်စင်သက်စင်ကြိုးပမ်းခိုင်းခဲ့တယ်ကိုလောဘအကုသိုလ်ကခိုင်းတော့သွားတာပဲအသက်သေးခြင်းသေးပြိစေတဲ့မိတို့သခိုးအဖြစ်ထင်ရှားရင်အသက်ခံရတာရှင်းတော့တယတိစံပြီးရှိုင်းဆိုင်နဲ့မိုးလင်းသွားရောဟဲ့ဒုက္ခပဲမိုးလင်းသွားပြီ ဒီတိုင်းလာဆိုရင်ငါသခိုးအပြစ်ထင်ရှားတော့မယ်ကဲအရွက်ကြအခဲကြအကိုင်းခွာထဲမှာနေပြီးပုံအောင်မှာပဲဒီအမိဘယ်နေရာရှိတယ်ဆိုတာကြည့်ထားမယ်လူတို့လေးပါအရင်ရောင်မမြင်တဲ့အခါမှာခုဦးမိမှောင်မိုက်တဲ့အခါအိမ်ပြန်မယ်ဒီလိုအတွင်းနဲ့တရရွံ့ဖုံးွယ်ပြီးအပင်ကွာကြထိုင်စောင့်နေတာကို တယတိတခုဘုရားအလောင်းတော်တော့ခေါ်မှုကျွလွန်တဲ့အခါလဲကျွလွန်သေးတယ်ဘဝအကုသိုလ်ဆိုကြောက်เสียကောင်းတယ်အဲတော့ဒီလောဘဆိုတဲ့အကုသိုလ်တွေပယ်ခွင့်တတ်ခွင့်ခြေမုံခွင့်ဆိုတဲ့အခွင့်အရေးရတာဒါဒီလက်နဲ့ကြီးမာသရိပ္ပံလက်နဲ့ကြီးပေါင်းလာပင်ကစပြီး၆ထွားတာအဆက်မပြတ်တလဆက်ရှုမှတ်တဲ့ဤဟာလောဘတတ်တဲ့ဤပဲ ဒီလောကသာအကုန်သေးရင်ယဟန္တာပဲနည်းနည်းသေးရင်သောတာပန်အဲနွမ်းနေသွားရင်သဂရာကဟောကာမရာဂနဲ့ပတ်သက်တဲ့ကာမဂုဏ်အာဝိနဲ့ပတ်သက်တဲ့လောဘရဲ့သေးရင်အနာကရူပအရူပရာဂဆိုတဲ့လောဘတွေသေးရင်ယဟန္တာပဲအဲလောဘအစစ်အစစ်တောက်ရတယ်အဲလောဘတဏီပါတိပ္ပံလည်းနဲ့ကြည်ရတာပြီအချိန်မြင့်လောဘတတ်ကြတဲ့ရှုမှတ်ပြီးတော့ကတတ်ရတယ် အဲမိုးလင်းတဲ့အချိန်ကအလောင်းတော်ဒွန်းဆန္ဒတခိုးကလည်းသေပင်ပေါ်ကွာကြမှာပုံနေတဲ့အခိုက်ရှင်မင်းနဲ့ဆရာပရောဟိတ်ဥယျာဉ်နဲ့ရောက်လာတော်သေပင်ချေရင်ကြောက်ဖြာပေါ်မှာအမိကရှင်မင်းထိုင်အနှိမ့်ကမင်းဆရာပုံနာထိုင်ဝိရိတဲ့နဲ့ရှင်မင်းကတပည့်မင်းဆရာပုံနာကြီးက သင်ပြတဲ့ဆရာဆရာကအနိုင်ရှင်ဘရင်တပည့်ကအမြင့်အဲ့ဒီမြင်ကွင်းကိုသိမြင်ခွာကြကတွေ့ရတယ်သိမြင်ခွာကြကတွေ့တော့အလောင်းတော်ဒွန်းစန္ဒာရဲ့စိတ်ထဲမှာ ယဝအရမိကောအယံရာဇာယောဥစ္စာတရိနိတိဒဝမန္တေဥက္ကနာတိဟွန်းဒီမင်းလေအမြင့်ကနေပြီးတော့သင်ယူလို့တရားမဆောင်ဘူးအယံပြမနောပိအရမိကောယောနေသာတရိနိတိဒဝမန္တေဝါစေတိဆရာမုံနာကလည်းအနိုင်ကနေပြီးတပည့်ဘေးရင်သင်ပေးတဲ့အတွက် တပည့်ရှင်ဝရင်ပေရင်သင်ပေးတဲ့အတွက်တရားမဆောင်ဘူးအာမိအာရမိကောယောမတုကမတ္တဝတံကံတဝမမစီတအကနိတဝအံပံဟရာမိငါလည်းပဲမိမအလိုလိုက်ပြီးကိုယ့်အသက်တောင်မှမငဲ့မကွယ်ပဲသိရသီလာကိုးတာတရားမဆောင်ဘူးသုံးဦးတာဘယ်သူမှတရားမဆောင်ဘူး ငါကလည်းတကူတရားမဆောင်ဆရာပုံနာကလည်းအနေငါအနေတရားမဆောင်သူချင်းအတူတူမှန်ကန်တဲ့လမ်းစဉ်ပေါ်လွင်အောင်တော့ငါညွန်ပြနေမှာပဲတရားပင်ပေါ်ကရှင်မင်းနဲ့ပုံနာနှစ်ယောက်ကြပြုံးဆိုခုံဆင်းတယ် မဟာရဇအာနာထောမင်းကြီးကျွန်ုပ်လည်းပြည့်စည်တယ်တွန်မုံလောမင်းကြီးလည်းတွေ့ဝေတယ်ပရောဟိတော်မတော်ဆရာပရောဟိတ်ကြီးလည်းပဲ အကျဉ်းကောင်းလမ်းစဉ်မှာရွေ့လျော်နေပြီအဲဒီလိုပြောလိုက်တော့ရှင်မင်းကမေးတယ်အကြောင်းပဲလို့တော့အဲဒီရှင်မင်းရဲ့အမေးကိုဘုရားလောင်းတော် ဒေါဇန္တာကအဖြေပေးတယ်သဗ္ဗမိတံဇရိမကတံဥဘောဓမ္မနပတရေဥဘောပဂရိယသုတာယောဇာယံမန္တိဇပိတိယောဇမန္တံအရိယတိသဗ္ဗမိယကိစ္စငါတို့၃ယောက်ပြုလုပ်သောဤမှုသည်ဇရိမကတံယုတ်မာလပေ၏ယုတ်မာလေတဲ့တော့၃ယောက်လုပ်တဲ့ဒီအမှုဟာ ဒီလုပ်ငန်းဟာရုပ်မှလေငါကလည်းမရအဲ့လိုလိုက်ပြီးတော့ကအရှင်မင်းကြီးရဲ့တရတိလာခိုးတယ်ဒါရုပ်မှလာပဲဆရာပုံနာကလည်းဆရာပြည့်ပြီးတော့ကအနှိမ့်ကနေပြီးသူတော်ဘာသင်ပေးလို့ဒါလည်းရုပ်မှလာပဲတပြည့်ရှင်မင်းကလည်းအမြင့်ကနေသင်ယူလို့ဒါလည်းရုပ်မှလာပဲသဗ္ဗမယကိစ္စငါတို့၃ယောက်ပြုလုပ်သောအေယမှုသည်ဇရိမာကတံယုတ်မာဤ ယောဇာအကျင့်စရာပုံနာတိရိမန္တေပေရင်တို့ကိုဣဇာပေတိအနှိမ်ကနေဘယင်အသင်ပေဤသင်ယူစေဤယောဇာအကျင့်ဘယင်မင်းကလည်းပဲမန္တံပေရင်တို့ကိုအရိယတိအမြင့်ကနေ၍သင်ယူဤဥပါဏဥကုံသောအယံဤမိဤမင်းပုံနာတို့သည်ဓမ္မံဆရာမိစေဆံရေးတရားမှန်ကိုနတ်ပါတရေမသိမမြင်ကြကုန် ဥပမင်းပုံနာနှစ်ဦးလုံးတော်သည်ပဂရိယပင်ကိုအမှန်သဘောမှစုတာ၍လျော့ကုန်၏အဲဒီလိုအလောင်းတော်တွန်းဆန္ဒကရှင်းပြလိုက်တယ်အဲဒါဆရာပရောဟိတ်ကြီးကပြန်ပြောတယ်တာရိတံဩရဏံဘုံစေသူစိန်မန်သူပသေသနံတသမဣဒံနာသေဝမိဓမ္မဣတိသေဝိတံ ဘောဇဝကဩတွန်းဆန္ဒလူလင်အာငါဆရာပုံနာတိရင်ညောတန္တကမင်းဥစ္စာဖြစ်သောသူဇိမသုဘသေစနံတာရိဏံဩဒနံတာဗျံတလိထမင်းဖြူဖြူစင်စင်ကိုဘုံစေစရာဤတသမတို့ကြောင့်ဣတိဘုရားပိစိကဗုဒ္ဓတို့သည်သေဝိတံမိအပ်သော ဣဒံဓမ္မဆရာကအမြင်တပိကအနိုင်နေရ၌နေကပညာသင်ယူရခြင်းအစဉ်အလာတရားကောင်းကိုနသေဝမိမလိုက်နာနိုင်ပါဆရာဘုန်းနာကပြောတာရှင်ဘရင်ကြီးမြောက်ထောက်ပံတဲ့စားစရာအကောင့်နေစရာအကောင့်ဝေါ်ယုံစရာအကောင့် အချွေရန်ကောင်းနေနဲ့နေရတယ်အဲ့ဒီကျေးဇူးကိုထောက်မြော်ပြီးအရာဇာကြီးတဲ့ပညာရှိသူတော်ကောင်းတွေရှေးထုံဟောင်းဆရာကအမြင့်တပည့်ကအနေနေကျင့်သုံးရတဲ့လမ်းမှန်အကောင်းကိုမလိုက်နိုင်ဘူးတဲ့အဲ့ဒါမျက်နာလိုက်တယ်လို့ခေါ်တာမျက်နာလိုက် မျက်နှာလိုက်ပြီးတော့ပညာကိုနှိမ့်ချတာအဲဒီတော့ဒွန်းဆန္ဒအလောင်းတော်ကပြန်ပြီးဟောပြပြန်တဲ့ပရိပဇာမဟာသာမဟာလောကောပစ္ဆံတင်ကြီးပြီးပါဏိနောမာတံအာဓမောအာသရိတောအတ္တမကုံဗမိဝါဘိဒာမပြည့်တယ်ဘူးလား ယမနာဆရာပုံနာလောကောနာမလူနေအယမြည်ဒီမဟာကျဲလာပါ၏ပါရဏတိတနိုင်ငံတည်းရှိတာမဟုတ်ပါဘူးတဲ့တခြားနိုင်ငံတွေလူနေနေပယ်တွေအများကြီးရှိပါတယ်ပရိဝဇာတခြားအယကသွားပါလေအင်းကြီးပြီးပါဏိနောဘယင်မင်းမှာတခြားသောသူတို့သည်လေပဇံတိထမင်းချက်ကြသည်သာ ဘယင်မာသာစားเสียတောက်เสียပေးเสียရှိတာမဟုတ်ပါဘူးတရားလူတွေလည်းအမင်းကျစားနေကြတာပေးเสียရှိပါတယ်အတ္တမကြောက်သည်အတ္တမကြောက်ခဲကြီးသည်ကုံမံဩဂုဘိဏိဤဝခွဲတဲ့ကဲ့သို့အာဇရိတောအဓမ္မသင်ပုံနာကျင့်အပ်သောအဓမ္မမှုသည်တန်သင်ကိုမှအဘိဓမ္မခွဲပါစေနှင့်မြေအိုးနဲ့ကြောက်ခဲနဲ့ ထိမိဆမ်းမိရင်အိုးကွဲတယ်တဲ့အဲ့ဒီဥပမာမှာတယောက်ဆရာပုံနှံ့ကျင့်သုံးတာကကြောက်ခဲကြီးနဲ့တူပါတယ်ဆရာကအနိုင်ကနဲ့အမြင့်ကနေတဲ့တပည့်ကိုသင်ပေးတဲ့နီးဟာကြောက်ခဲကြီးနဲ့တူတယ်အဲကြောက်ခဲကြီးနဲ့တူတဲ့အဲဒီမမမကန်ကျင့်သုံးတဲ့နီးပြီးပင်လဲ ခိုးနဲ့တူတဲ့သင်ပုံနာကိုခွဲလိမ့်မယ်ဘယ်လိုခွဲမလဲမကောင်းတဲ့အခြေအနေဆိုရင်ဆိုင်တိုးရအောင်ခွဲမှာအာသရိတော်အာဓမ္မသင်ပုံနာကျင့်အပ်သောအာဓမ္မမတရားမှုသည်တံသင်ပုံနာကိုမာအဘိဓမ္မခွဲပါစေလင်ယမနာဇိယပုံနာဝိနိပါတိနာဝအပေသို့ကြစေသဖြင့်၎င်း အဓမ္မစရဏီနာဝအဓမ္မကိုကျင့်သဖြင့်၎င်းယာဝုတ်ဒီအကျင့်စည်းစိမ်ချမ်းသာကိုယာခြင်းသည်ဥပ္ပဒတိဖြစ်၏တံဝယတာလာပင်ဥစထိုစည်းစိမ်ချမ်းသာကိုယာခြင်းကို၎င်းတံဝန္ဒနာလာပင်စသောဥစ္စာယာခြင်းကို၎င်းဒေရတုကရာမငါတို့ကဲ့ရဲ့ကုန်၏အပေကြစီသဖြင့် အချမ်းအယံဥစ္စာကိုရစေတယ်ဆိုတာတတ်ပြီးတော့စီဝါရှာဖွေတယ်ခိုးပြီးတော့စီဝါရှာဖွေတယ်လိန်ညာစီဝါရှာဖွေတယ်ဂုံးတိုက်စီဝါရှာဖွေတယ်ဆိုတာအမေကြအောင်လုပ်ပြီးမှရတဲ့အချွေအယံစီစဉ်ဥစ္စာတဲ့အခုလည်းပဲရှေ့စဉ်လာသူတော်ကောင်းတွေရဲ့လမ်းကြောင်းကိုတိမ့်ဆောင်ချော့လွဲအောင်ပြုလုပ်ပြီးမှ သာဝဏိကျမ်းမာရေးအတွက်စီဝရှာဖွေတာအဲဒီလိုနိမ့်နဲ့ရှာဖွေလို့ရလာတဲ့အကြံဉာဏ်စည်းစိမ်ဥစ္စာတွေကမစင်ကြယ်သောနိဖြင့်ရလာတယ်မို့လို့ငါတို့မနစ်သက်ဘူးကဲ့ရည်တယ်ရှုံချတယ်အလောင်းတော်စန္ဒာလဒွန်းစန္ဒာကပြောတယ်တရားဟောတာပေါ့အဲဒီတော့ရှင်မင်းကသိကြည်ညိုသွားတယ်ရှင်မင်းကကြည်ညိုတော့ အမျိုးအနွယ်တွေကိုမေးတယ်ဆရာဆရာအမျိုးအနွယ်ကဘာအမျိုးအနွယ်လဲဒွန်စန္ဒစန္ဒလာ အမျိုးကအင်မတန်နှိမ့်ရနေတဲ့အိန္ဒိယအိန္ဒိယနိုင်ငံမှာအဲ့ဒီအမျိုးအနွယ်အလွှာဆိုတာဗျမနဗျမာကြီးဖန်ဆင်းတယ်ဆိုတာနဲ့ဆက်စပ်ပြီးတော့ကကိုယ်ရပြနေတာအင်မတန်အလွှာနှိမ့်သူတွေ လမ်းသွားနေတော့အလွန်မြင့်သူတွေလာရင်ဘေးတိမ်ပြီးရှောင်ပေးရတယ်တဲ့အလွန်နှိမ့်တွေကရေစိတ်မှာရေချိုးအဝတ်လျှော်ဖော့နေတော့အလွန်မြင့်သူတွေလာရင်ကိုကိုလုပ်ငန်းကိစ္စရေချိုးတာလည်းမပြီးသေးဘူးအဝတ်လျှော်တာလည်းမပြီးသေးဘူးတန်းလန်းကြည့်ပြီးမြင်အဲ့ဒါထားပြီးတော့ရှောင်တိမ်ပေးရတယ်အလွန်မြင့်သူတွေကိစ္စဝိစ္စပြီးမှမိမိကိစ္စဆက်ပြီးတော့ဆောင်းရတယ်တဲ့အဲ့ဒီအစဉ်လာအိန္ဒိယယဉ်ကျေးမှုသူတို့ရဲ့ဒလိထုံးစံပေါ့ ဒီနေ့တောင်အဲ့ဒီအချိန်ဝါဒီမပြေသေးဘူးအိန္ဒိယမှာရှိတုံးပဲအဲ့တော့အလွားကနှိမ့်နေလို့တရားကို ပူဇော်တဲ့အနေနဲ့ရှင်ဘုရင်ရာတို့အပ်ချင်တာရှင်ဘုရင်အဖြစ်နဲ့တရားပူဇော်ချင်တာရှင်မင်းကကြည်ညိုသွားပြီအဲ့ဒါနဲ့နိယူစရာပဲဩငါရှင်ဘုရင်ပဲကွာငါအတိုင်းပြီငါလှုပ်ကျင်တယ်လို့လှုပ်မှာပေါ့မရပါကောင်းလဲမင်းဒီမှာဘာလာလှုပ်တာလဲ မင်းမင်းငါဥယျင်လာပြီးတော့တရတိခိုးတယ်တခိုးတခိုးကလူဟစ်နေတာဘာလဲကွာဒီလိုမဟုတ်ဘူးရှင်မင်းကစိတ်ကောင်းနှလုံးကောင်းရှိတယ်သူတို့မသိလို့သာချွန်ရွင့်နေတာကိုဟောပုံနာကသာကြဲကန်ကန်နဲ့ငါရှင်မင်းရဲ့ထမင်းစားရတာတဲ့ဒါကြောင့်မို့လို့ဘုရားဆိုင်တော်ရှင်းပညာရှိသူတော်ကောင်းတွေကျင့်ထုံးလမ်းကိုငါမလိုက်နိုင်ဘူးတဲ့အပုံနာဘက်ပြန်တဲ့စကားကြည့်။ဟောရှင်မင်းကငါရှင်မင်းဆိုတဲ့မာနနဲ့ ထောင်လွှမ်းပြီးတော့ငါလှုပ်ချင်တယ်လို့လှုပ်မယ်ဒီလိုမဟုတ်ဘူးကြည်ညိုလို့ဩအမှန်လန်းပြပေါ်ရပြီတဲ့တခိုးဆိုတာကိုတောင်ကခွင့်လွှတ်နိုင်တဲ့ပူဇော်ခြင်းနဲ့တိုင်းပြည်စည်းစိမ်နဲ့ပူဇော်ခြင်းနဲ့အလွှာကနှိမ့်နေတော့လူသိရှင်ကြပူဇော်လို့မဖြစ်ဘူးအဲဒါကြောင့်အသင်ဆရာက တကားမှာတကားဆောင်တကမှုလောက်ပါတဲ့ရှင်မြင်မှာပါတဲ့ပန်းကုန်းကြီးစော့ပေးလိုက်တဲ့အနီရောင်ပန်းကုန်းကြီးတဲ့လည်းမင်းမှာရှင်မင်းကရောင်းပြီးတော့စော့ပြီးပန်းကုန်းကြီးနဲ့ပူဇော်လိုက်တာပေါ့ပထမအဆင့်ပြီးတော့တကားမှာထားညကိုရှင်ဘုရင်လို့ညကိုရှင်ဘုရင်စည်းစိမ်ပြည်စည်းစိမ်နဲ့ပူဇော်တယ်တရားပူဇော်တာအနေ့ကျတော့ရှင်ဘုရင်ကိုယ်တိုင်ပဲ ကျင်မင်းအာနာယူတိုက်မြေရာကိစ္စတွေဆောင်ရွက်ခံခွဲပေါ့အဲဆဝကဒွန်းစန္ဒာရဲ့လမ်းညွန်ချက်နိမန်ကို လိုက်နာပြီးရှင်ဝရင်ကအနိုင်ကနေပရောဟိဆရာပုံနာကအမြင့်ကနေပြီးဘေရင်ပညာသင်ပေးသင်ယူကြတယ်အဲ့ဒီဇာလန်းကိုဗုဒ္ဓမြတ်စွာဘုရားကသောသောကသဗ္ဗကိယံတော်တွေနဲ့ပတ်သက်ပြီးတော့ထုတ်ပြတယ် ဘီဒင်ဆိုတာဘာမှတန်ဖိုးမရှိဘူးလက်ပြီမလားတဝက်လောက်ရှိတော့လား တရာပိမိဘိခွေအာမနာပါနိစီအာသနေနိတိတေတဝဥစ္စေအာသနေနိသိဏတမန္တံဝါစေတုံအဲ့ဒီဇန္နာလဒွန်းဇန္နာဘဝတုန်းကအမေစင်းတန်တရာစင်းကမလွတ်မြောက်စေတတ်တဲ့တန်မိုးမမြင့်တဲ့ဘေးရင်ပညာကိုတပည့်ကအမြင့်ဆရာကအနှိမ့်နေပြီးသင်တာကိုတောင်မနစ်တဲ့ခဲ့ဘူး ကိမင်္ဂံပါဏဧတရဟိနာအမနာပါဘောဟိတရိနေစေအာသရေနိတိရိတဝဥစေအာသရေနိသိဏတဓမ္မံတေသေတောအပေစင်းတန်တရားစင်းစင်းရဲ့အလုံးကလော့မြောက်စေနိုင်တဲ့မဲ့ဆိုင်ဖို့ရောက်နိဗ္ဗာန်ပေါက်တရားတော်ကိုအမြင့်ကနေတဲ့တပည့်အနှိမ့်ကနေပြီးတော့ကအောပြောသင်ပေးတယ်ဆိုတာငါဘယ်နှစ်သက်နိုင်မတော့တဲ့ဗုဒ္ဓမြတ်စွာဘုရား အဲဒါကြောင့်ဤဝင်ဇာပဏဘိခဝေဣမံသိက္ခာပရဥဒိတိယတာဒီလို သိက္ခာပုပညာမေနအနိစေအာတနေနိတိတိတဝဥစေအာတနေနိသိဏတအာဂိလနတအနာဒရိယံပဋိစ္စဓမ္မတေသတာမိသိက္ခာကရဏီယာကျမ်းမာဤမပစ္စည်းသူကျမ်းကျမ်းမာမာရှိသူအမြင့်ကနေရင်အနှိမ့်ကနေပြီး မဲ့တဲ့ဘုရားနိဗ္ဗာန်ပေါက်တရားသင်မပေးပါနဲ့သင်ပေးရင်အဲယဟန်တော်ဒီမှာဒုက္ခအာဘတဲ့အာဘတောင်သင်တယ်အဲဒီအာဘတန်လာနဲ့ဆိုရင်ဒီယဟန်ဟာဘယ်လိုပဲတရားမှမမဲ့ဖို့နိဗ္ဗာန်မရဘူးအဲဒီအာဘအပြစ်စင်ကြင်အောင်ပြုပြင်ကုသပြီးတရားမှရင်တော့ဘဝမဲ့ဖို့နိဗ္ဗာန်ရတယ်အဲအာဘတန်လာနဲ့ သေရင်တော့ပြန်တော်မူတယ်မခေါ်ရဘူးတဲ့အပဲလေးနေရတနေရာရသွားရတာပဲအဲ့ဒါမြတ်စွာဘုရားကညာတော်ဒီမှာဆိုအပြစ်အဘတက်ပြီးတော့တောင်းကန့်ွက်ထားလေအာဆရာတပည့်ဆက်ဆံရေးအဲတပည့်ဟာတပည့်ကဆရာဆိုတာကိုယူသေးရတယ်လေးစားရတယ်အဲ့ဒီမှာဇာလန်ကလေးတွေတူစီတူစီထုတ်ပြရင် 950ဇတ်အထကထာစတုထလွယ်စာမျက်နှာ340မှာမာမောရဇတ်မုတ်ဆိုးကအိုတောင်းကြီးကြော်ခွင်းနဲ့ထောင်ဖမ်းတော့မိရောပေါ့ကြော်ခွင်းမှာမိနေတဲ့ရွှေအိုတောင်းမင်းနဲ့မုတ်ဆိုးနဲ့စကားပြောကြတာအိုတောင်းမင်းကြီးကလည်းသေမဆိုးမုတ်ဆိုးကလည်းအိုတောင်းမင်းကြီးမြင်ပြီးဩ နှစ်ပေါင်း900ကျော်ထောင်ဖန်းလို့မမိတဲ့ဥတော်ငါကိုယ်တိုင်9နှစ်ထောင်ဖန်းလို့မမိတဲ့ဥတော်အကျင့်သီလနဲ့ပြည့်စုံတဲ့ဥတော်ကြီးအခုငါကြောခွင်မိပြီးတော့အောက်ခေါင်းဆောက်ထိုးချီမိုးမြော်ဆင်းရဲဒုက္ခရောက်နေပြီသီလနဲ့ပြည့်စုံတဲ့ဥတော်ကြီးဆင်းရဲဒုက္ခရောက်အောင်ငါလုပ်တာမှားပြီသူ့တော့လွတ်မှာပဲမဟုတ်ဆိုးကအဲဒီမှာဥတော်ကလည်းအသင်မဟုတ်ဆိုးငါမတတ်ပါနဲ့ ဘယ်အတွက်ကြောင့်ငါဖမ်းတာလဲအဲ့ဒီမှာသကစဖြစ်ပြီးဦးတော်ကတရားဟောတာဒီမုတ်ဆိုးကသိရင်ပြီးရောနောက်ဘဝမရှိဆိုတဲ့အယူဆွဲလက်ခံတဲ့အဲ့ဒါဥရောမင်းတရားတော့နောက်ဘဝဆိုတာရှိတယ်ကုသိုလ်အကုသိုလ်ဆိုတာသင်ရှားတဲ့အလုပ်တွေသင်ရအကုသိုလ်အလုပ်တွေလုပ်နေတာအဲ့ဒီလိုပြောတော့သဘောကျတယ်မဟုတ်ဆိုကြီးက ဟိုတော့မင်းညွန်ကြတဲ့တရားဓမ္မနဲ့တန်ဝေကတွေဖြည့်ပြီးမဟာသရိပဌာန်ဝိပဿနာလမ်းကြောင်းပေါ်ကို ရောက်သွားပြီမုတ်စိုးကြီးရဲ့စိတ်မဟာသရိပဌာန်ဝိပဿနာလမ်းကြောင်းပေါ်ရောက်သွားတော့စိတ်ကယုံနံကိုကိုယောဂီတွေဖောင်းနိုင်ပင်တွေကစပြီးတော့6ဒေါ်လာထင်ရှားရရှုမှတ်တယ်လို့ပဲပုပ်စိုးကြီးကခဏချင်းမတ်တရပြီးတော့ရှုမှတ်ပြီအဲရှုမှတ်ရင်ရှုမှတ်ရင်ယုံတရားနံတရားတွေရဲ့ သဘာဝလက္ခဏာတဏှတိလက္ခဏာသာမညာလက္ခဏာသည်နိရောဓသစ္စာဆိုတဲ့နိဗ္ဗာန်ရဲ့တဏှတိလက္ခဏာသည်သစ္စာလေးပါးလေးချိန်မြောက်ပြည့်စုံကိလေသာကုန်ပိစိကဗုဒ္ဓတဲ့မဟုတ်စိုးကြီးကိလေသာကုန်သွားပြီပိစိကဗုဒ္ဓဖြစ်သွားပြီဘာကြောင့်လဲဩအတိတ်ဘဝတွေကအာဒီမဟာသရိပဒဝိပဒနာတရားအလို့သေသေးချာချာအထုတ်လာခဲ့တာကို အဲမုတ်ဆိုးဘွားမှာတော့မသူတော်လေးနဲ့ပေါင်းပြီးပြီးအယူလွဲနေတာကြီးစမ်းဒါကြောင့်ယထာဘူတဉာဏယတတပရိတိတဘောနိမန်လန်ကောင်းဖြောင်းဖြောင်းမှန်မှန်ညွှန်ပြနိုင်တဲ့ဆရာရှာရမယ်ဗုဒ္ဓမြတ်စွာဘုရားကညွှန်ကြားဆုံးမထားတာအခုဆင်းရဲမှန်မှန်ဆင်းရဲမှန်နဲ့တွေ့နေတော့သိရင်ပြီးရောနောက်ဘဝမရှိဘူးနောက်ဘဝမရှိဘူးဆိုတော့ကိုယ်တော်အလုပ်တွေလုပ်เสียမလိုဘူး ကုသိုလ်ဆိုတာကမတတ်ပဲရှောင်ရတာမကိုးပဲရှောင်ရတာမလိမ်မညာပဲရှောင်ရတာဂုံးမလိုက်ပဲရှောင်ရတာနောက်ဘဝမရှိဘူးဆိုတော့ဒါလေးလည်းရှောင်စရာမလိုဘူးပြောသလိုသာနေကိုလူကြီးဆိုသလိုလှုပ်ခြင်းနဲ့မကောင်းမှုတွေလှုပ်နောက်ဘဝမရှိရင်ဘာခံစရာလိုတော့လဲအဲအဲ့ဒီအယူတရိစ္ဆန်တောင်းကညွန်ပြလို့ အယုအမြင်စင်ကြဲပြီးဝိပဿနာလမ်းကြောင်းပေါ်ရောက်သွားတော့ဟောကိဋ္တာကုံရှင်မေတ္တိကဗုဒ္ဓဖြစ်တယ်အဲဒါကျေးဇူးရမသည်ဆရာတော်ဘုရားရဲ့ဩဃာတကရောကံမှာမိစ္ဆာဒိဋ္ဌိ62ပါးတို့မှာကင်းလို့ရပါလို့ဤဆိုတာနောက်ဆုံးဘဝပိဋကဗုဒ္ဓဖယားဖြစ်မဲ့ဘဝယဟန္တာဖြစ်မဲ့ဘဝမှာတောင်းမသူတော်တွေနဲ့ပေါင်းမိရင်အယူလွဲတိမ်ပါပြီးတော့အမှားတွေဖြစ်တတ်လို့ ပိဿာရိတိ62ပါးမှကင်းလို့ရပါလို့ဤလို့ဆူတော့ထည့်ပေးထားတာဒါထည့်တဲ့နဲ့ဆူတော့ပဲအခုတိရစ္ဆာန်ရွှေဥတော်ကြီးနဲ့တွေ့လို့ဒီရှင်ပိစိကဗုဒ္ဓအလောင်းဟာတန်ကောင်းတယ်လို့ခေါ်ရမှာပေါ့ပိစိကဗုဒ္ဓဖြစ်သွားတော့ကျေးဇူးတင်လို့တောမေဝမမပဋိဋ္ဌာအဟောတိသင်ဥတော်မင်းအကြောင်းပြုပြီးတော့ကျွန်ုပ်မှာ အရဟတမေအရဟတဘောဆိုတဲ့ထောက်တရားကြီးရပေပြီအရဟတမေအရဟတဘောအရဟတမေညာအရဟတဘောညာမေညာဘောညာနံပါတ်လေးမေညာဘောညာနံပါတ်လေးမေညာဘောညာဆိုတဲ့ဖောင်တော်ကြီးစီးလိုက်ရတာနဲ့အပဲရေးရင်တန်တရားရေးရင်ကြောမှာမမျောနိုင် မမြုပ်နိုင်ဘူးတဲ့။ကြောင့်ကျေးဇူးတင်တယ်ရှင်ပရိယဗုဒ္ဓက သွားမေဝမမပရိဒါဟောတိပင်ရွှေဥဒံမင်းကိုအကြောင်းပြပြီးတော့ငါမှထောက်ရတရားရပြီပြီအဲဒီလိုနှုတ်ပါဇကမျက်စောပြီးမောရရာဇန္တာဣသရိပက္ခရှာဥဒံမင်းကြီးကိုလက်အောင်မြောက်ချီပြီးတော့ပရကိဏံကတ္တဝလက်ရရဲ့လက်အယောသေးပေးလေအာဂါသေးဥပဒိတဝါကောင်းငင်ပြန် နန္ဒမူလပပ္ပရာအကမအတိနန္ဒမူလိုင်းစံကြောင်းကိုကြွသွားတော်မူတယ်ဒီမှာပြောလို့ရင်ကိလေသာကုန်တဲ့အရှင်ပိသိကဗုဒ္ဓဆိုတာအလင်းအလွန်မြတ်သွားပြီဥမာတိရိစ္ဆာန်ဆိုတာအလွန်ဘဝကိုကနေကြနေတာဒါပေမဲ့တိရိစ္ဆာန်ညွန်ကြတဲ့တရားအဲ့ဒီညွန်ကြတဲ့တရားအကြောင်းပြုပြီးတော့ကိလေသာကုန်သွားရတယ်အဲတိရိစ္ဆာန်ညွန်ကြတဲ့တရားကို အတရားကုံအာယုံပြုတ်ပြီးတော့တရိษံရွှေဥတောင်းကိုရှင်ပိစိကဗုဒ္ဓကလက်နှစ်ဖက်ပူလက်အုပ်ချီးပြီးအယုသေးပေးအလေးကျွဲဖြည့်ချင်းကားမျိုးစုံအောင်ရှ िख ိုးတာမဟုတ်ဘူးအယုသေးပေးတာလေးစားတဲ့သဘောတယုတ်ဖော်တာအဲအဲ့ဒီဇလန်ရှင်ပိစိကဗုဒ္ဓကတပြည့်ပဲရွှေဥတောင်းကဆရာရွှေဥတောင်းတရိษံညွန်ကြားတဲ့ တရားဓမ္မကြောင့်ရှင်ပိစိကဗုဒ္ဓမှာကိလေသာကုန်ရလေညွန်ကြတဲ့အတိုင်းကျင့်လိုက်တာကိုသီလစင်ကြယ်အောင်လုပ်လိုက်နိုင်တာသိပင်လဲရွှေဦးတော်ရဲ့ကျေးဇူးသီလစင်ကြယ်ပြီးခန္ဓာမှာရှိတဲ့ယုတ်နံအစုံကိုရှုလိုက်နိုင်တာအဲ့ဒါကြောင့်ကိလေသာကုန်အဲဦးတော်မင်းတရားရဲ့ကျေးဇူးရှိတယ်ဆိုပြီး တရားကောင်အာယုံပြုပုဂ္ဂိုလ်ရေးနဲ့ဥဒောင်းကို အာယုံပြုတာမဟုတ်ဘူးတရားကောင်အာယုံပြုပြီးတော့ထိုတရားရဲ့တရားပုဂ္ဂိုလ်ကိုအယုသေးပေးတဲ့အနေလက်နှစ်ဘက်ဘူးလက်အုပ်ရှိပရိကိဏကတ္တဝလက်ရရဲ့လဲပြီးတော့ပြန်သွားတယ်အဲ့ဒါဆရာတစ်ပည့်ဆက်ဆံရေးလက်အုပ်ချီအယိုသေးတယုတ်ဖောပြီးတော့ပြောရဆိုတာဆက်ဆံရမှာ အဲ့ဒါတရိစ္ဆာန်နဲ့လူသားရှင်ပိစိကဗုဒ္ဓဇာလန်းပေါ့မဟာပဋိလဆရာတော်ဘုရားကြီးရဲ့ဇာလန်းမှာဆိုရင်မြတ်စွာဘုရားကတုစ္ဆပဋ္ဌိလအလကပဋ္ဌိလလို့ပြောပါများတာနဲ့တန်ဝေကရတယ်။ငါပိဋကသုံးပုံကအထကရာနဲ့နှုတ်ငုံဆောင်ရန်တော်900အမင်းမပြစာချနေတာတောင်းမှအလကပဋ္ဌိလလို့မြတ်စွာဘုရားငါမိန်တော်မူတယ်။အဲ့ဒါဘာကြောင့်လဲ။ ဇံတမဘချမ်းသာမေချမ်းသာဖို့ချမ်းသာဆိုတဲ့တရားယရဏငါမှမရှိလို့ပဲငါတရားအထုံးမှတော်မယ်လို့တောကြောင်းကြွားသွားအဲတောရကြောင်းမှာအကြီးဆုံးဆရာတော်ကြီးကအင်းဒီဆရာတော်ကြီးကမင်းတရီကိုးကွယ်တဲ့စာရပိရအကြီးကြီးဓမ္မဂရိကဆရာတော်ကြီးမာနရှိနေလိမ့်မယ်ဆိုသူ့အောက်ကိုယ်တော်ကိုလွှဲတယ်အဲအဆင့်ဆင့်လွှဲလိုက်တာနောက်ဆုံးခုနှစ်နှစ်ရွယ်ကိုရင်ငယ်ကလေးစီရောက်သွားရော့ သောနိဓမ္မနောတတ္တဝတိကသာမဏေရတ္တတန္တိကိဣဇလိံပကေတဝါအဲမှာဝတိရဆရာတော်ကြီးဟောနှစ်နှစ်ရွယ်ကိုရင်ငယ်ကလေးရှေ့မှာဆောင်းရောက်ထိုင်ပြီးတော့ကလက်အုပ်ချီဣဇလိံပကေပကေတဝါဆိုလက်အုပ်ချီတာကိုပြောတာလက်နဲ့ပဲဘူးလက်အုပ်ချီပဲဒါအယုသေးပြီးအလေးယူတဲ့သဘောတရုပ်ခေါ်တာသင်ချင်းကမျိုးစုံအောင်ရှိခိုးတာမဟုတ်ဘူး ဆောင်းကြောင်တိုင်းကိုရင်ကလေးရှိမှလက်အုပ်ချီးပြီးတော့အဝတယောမေဟောဟိတပုရိတာအာကုပယစီသူတော်ကောင်းတဲ့အာကုပယစီအဲ့တော့ကိုရင်ကလေးအဟောအာသရိယကိန်းနာမအေတံကထေထမနေ့ဆရာတော်ဘုရားကြီးဘယ်လိုမိန့်တော်မူလိုက်တာလဲဗျာတပည့်တော်တို့ကဆရာတော်ဘုရားကြီးစီမှာနှီးရမှာပါ မာဧဝံဂရိတပုရိတာဟောဟိဝမေအဝတယောအာဒီလိုမလုပ်ပါနဲ့သူတော်ကောင်းလေအာကိုပါရစေအဲကိုရင်ကလေးစီမှာလက်အုပ်ချီပြီးတရားတောင်းတာတရားတောင်းတာဟောမှာဆရာတော်ကြီးကဝါကြီးတယ်စာလဲတတ်တယ်သီလသိက္ခာနဲ့လည်းပြည့်စုံတယ်ခေါင်းနဲ့ရွယ်ကိုရင်ကလေးစီမှာတရားတောင်းတာအဲ့ဒါနှီးယူရမယ်ယောဂီတပိဒီဟာမိမိတွေကိုညွှန်ကြားတဲ့ ဇယံသမလက်အုပ်ချီးပြီးတော့ရိုသေးသေးဆက်ဆံပြီးပြောရဆိုရမယ်ဆိုတာဒါထင်ရှားတဲ့သရုပ်တွေပဲဒါမဲဆိုင်ဘောရောက်နိဗ္ဗာန်ပေါ့ဖောင်းတယ်လို့တစ်ချက်မှလိုက်တယ်မနည်းကိုသင်ပေးလို့သင်ပေးလို့မှတ်ပြီးဆိုတော့ဟောအထက်တန်းလာ6ဘုရားမေတ္တရားတစ်ခုဒီဝမသိခင်ချမ်းသာတဲ့ကုသိုလ်တစ်ခုဒါရတာဘုသူစီရရကိုသင်ပေးတဲ့ပုဂ္ဂိုလ်စီရရတာပဲသင်ပေးလို့သင်မပေးတတ်မှမတတ်ပဲမတတ်တော့ မကျင့်နိုင်မကျင့်နိုင်တော့ဒီအကျိုးအမြတ်ရလာတယ်ကိုမှမပိုင်ဘူးပေါ့အဲ့သူသင်ပေးလို့ကျင့်တယ်ကျင့်တယ်လို့ကျင့်တော့ရဟောဒါကျေးဇူးကျေးဇူးခေါ်တယ်အဲ့ဒီကျေးဇူးရှင်ကိုအယုသိပေးရတယ်အဲကိုရင်ကလေးကပြောတဲ့စကားနားထောင်ရင်ညွန်ကြပါမယ်ဆိုမဲနားထောင်ပါမယ်ဝင်ခုမိဘုံနဲ့ဝင်ဆိုဝင်ပါမယ်တဲ့အဲ့ဒါနဲ့ကိုရင်ကလေးသင်ပေးတဲ့အတိုင်းအားထုတ်လိုက်တာ မဟာပောဓိနာဆရာတော်ဘုရားကြီးလည်းမကြပါဘူးယဟန္တာဖြစ်သွားတယ်အဲဒီမှာပြောလို့ရင်ကတော့ဆရာတပည့်ဆက်ဆံရေးအသက်အရွယ်ငယ်တဲ့ကိုရင်ကလေးကိုပဲဆရာတော်ဘုရားကြီးကလက်အုပ်ချီးပြီးယိုတည်မှုတယုတ်ခေါ်ဆက်ဆံတယ်ဒါဒါပြောလို့ရင်ပဲအဲနောက်ဇလန်းတပုတ်ကတော့ပါမာဝရီတို့ဇလန်းခုတ်တုတ်တရာဆိုတာကျွန်မမြတ်စွာဘုရားစီကတရားနာ ကျင့်သုံးသောတာပန်ဖြစ်ရှင်နန်းတော်ပြန်သွားသာမဝတိတို့ကတရားတောင်းတယ်တရားတောင်းတော့ကျုံမကအထက်ကအမြင့်ကနေပြီးတော့မင်းသမီးတွေကအနှိမ့်ကနေပြီးတော့တရားဟောတယ်သင်ပေးတယ်ကျင့်ကြတယ်အဲခဏနဲ့ပဲသာမဝတိတို့သောတာပန်အရိယာအဆင့်ရောက်ကြတယ်ဟောကျွန်စင်းကဖြစ်လိုက်တယ်အမေရာထားပြီးတော့သူတို့ပြည့်စုံစောင့်ရှောက်တယ်အဲဒါအဆင့်အဆင့်အဆင့်အလွှာဆိုတာ ဟောစုတ်တရားကကျွန်းဟိုကအရှင်သခင်ကျွန်းနဲ့အရှင်သခင်ပြီးမဲ့တရားရည်ရနဲ့ပတ်သက်လာလို့ရှိရင်အရှင်သခင်ဆိုသူကအနိမ့်ကနေသင်ယူကျွန်းဆိုသူကဗုဒ္ဓမြတ်စွာဘုရားရဲ့မေဆိုင်ဖို့ရောက်နိဗ္ဗာန်ပေါက်ဆင်းရဲကလွတ်မြောက်စေတဲ့တရားအမြင့်ကနေသင်ပေးဒါပဲအဲဗုဒ္ဓမြတ်စွာဘုရားပြိဋိဘံစံပြီးတဲ့နောက်တီဟိုနိုင်ငံမှာပေါ့ တိပိတိကစူလဘယထေဆိုတာသောတာပန်အဲသောတာပန်ပုဂ္ဂိုလ်ကသာမတတ်သေးလို့ဘုဒ္ဓဇင်အဘယထေစီမှာသွားပြီးတော့စာသင်ရတယ်စာသင်ပြီးအထကရာစာသင်ပြီးတဲ့အခါကျတော့စာသင်ပေးတဲ့ဓမ္မစရိယာစာကြဆရာတော်ဘုရားကြီးကမိမိစီမှာစာလာသင်တဲ့တိပိတိကစူလအဘယဝါငယ်တဲ့ သောတာပန်ပုဂ္ဂိုလ်စီမှာပလင်ဘောကဆင်းပြီးတော့ကတတိကာယနိတိရိတ်တဝါတဲ့သဘောအဖျားပေါ်မှာတဲ့ထိုင်ပြီးကမ္မထံတောင်းတယ်အာဟုသောမရှံကမ္မထံကတိဟောမိမိစီမှာစာသင်တဲ့တပည့်ကဝါငယ်တယ်သူကဝါကြီးတယ်ဆရာတော်ကြီးကစာစာချဆရာတော်ကြီးကဝါကြီးတယ်ဝါကြီးပြီဝါငယ်တဲ့ စာသင်တပည့်ရဲ့ရှေ့မှာစောင့်ကြောင်ထိုင်လက်အုပ်ချီပြီးတော့အာဟုသောမစ္စံကမ္မထာကမ္မထာနံကတိကမ္မထာတရားဟောပါအာဆရာတော်ဘုရားကြီးကတတ်ပါတယ်မဟုတ်ဘူးတရားကိုရွေ့မရှိဘူးကိုရွေ့စီကနီးရရင်ပိုးပြီးတော့လှင်မြန်ပါတယ်ဆိုတော့နီးပေးရတယ်တိပိဋကသုလာဘုရားမထေငယ်တဲ့ပုဂ္ဂိုလ်ကနီးပေးရတယ် तू ကသောတာပန်အဆင့်ရောက်အောင်အထုတ်ပြီးသားတဲ့ အဲ့ဒီမှာဆရာတပည့်ဆက်ဆံရေးဝါကြည့်ပြီမယ်လို့ငယ်တဲ့ပုဂ္ဂိုလ်လက်အုပ်ရှိပြီးအယိုသေးပြုတဲ့သရုပ်ဖော်ရတယ်မဟာနာကဆရာတော်ဘုရားကြီးနဲ့အရှင်ဓမ္မဒိဏထိုနည်းအတူပဲအရှင်ဓမ္မဒိဏရှေ့မှာမဟာနာကဆရာတော်ဘုရားကြီးကတပည့်အရှင်ဓမ္မဒိဏရှေ့မှာပါရမူလေဩဂုရိကနိတိတိ တပည့်ရှင်ဓမ္မဒိဏရှိချီရင်မှာချီရင်အနီးမှာပေါ့ဥက္ကဋိကဆောင်းကြောင်ထိုင်ပြီးအင်စလင်ပက်ကင်တော်လက်အုပ်ကြီးပြီးကမ္မထမ်းတောင်းတယ်အာဝတယောမေဟောဟိအာကိုဝရစီအဲဒီလိုဆိုတော့အရှင်ဘုရားရဲ့အာကိုခံဖို့တပည့်တော်ရောက်လာတာပါမာစိတိကဘာမှတွေးကြံတော်မမူပါနဲ့လို့ရှောက်ပြီးကမ္မထမ်းပေးလိုက် ဇင်ညာကလမ်းလျှောက်ပြီးတော့အာထုတ်တာတတိယဗရအဝါရိဧကဗလံအရဟတံညာလန်းနဲ့တလန်းပယ်လန်းနဲ့နှစ်လန်းနောက်တစ်ခါညာလန်းနဲ့သုံးလန်းအဲခြေသုံးလန်းအတွင်းမှာသောတာပန်သကရာကအနာဂံယဟန္တာမဲလေးစဉ်ဖိုလ်လေးစဉ်ပေါ့အပင်စင်းရဲ့တန်တရားစင်းကလွတ်မြောက်ယဟန္တာဖြစ်သွားပြီကိရိတာကုန်သွားပြီအဲဒါဆင်ရတပိဆက်ဆံရေးတရားတော်တဲ့အဲ့ဒီသူတော်ကောင်းတို့ရဲ့ အစဉ်အလာထုံးနှလုံးပြုပြီးတော့တို့ယောဂီသူတော်စင်ပေါင်းသူတော်ကောင်းတို့သည်မိမိကိုညွန်ကြားပြတတ်တဲ့ဆရာသမားအားအသက်ကြီးသူကလက်အုပ်ချီအယိုသေးပေးတယုတ်ဖို့အသက်ငယ်သူကထီချင်းငါမျိုးစုံအောင်ရှ िख ောအယိုသေးပေးတယုတ်ဖို့ကမဲ့ဆိုင်ဖို့ရောက်နိဗ္ဗာန်မောက်တရားအလုပ်ကို ကိစ္စမန္တပမဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအထုတ်သိမ့်မိအထုတ်ပါမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းကျင့်သုံးသွားလို့ရှိရင်စောစောကပြောတဲ့ပူတောင်းမင်းစီကနေရတဲ့အရှင်ပေစီကဗုဒ္ဓမဟာပောတိလဆရာတော်မဟာနာကဆရာတော်စသည်တို့ရဲ့နေတူတန်တရာဆင်းရဲကလွတ်မြောက်အထောထိန်နိဗ္ဗာန်ရောက်ကြမယ်ဒါကြောင့် အောင်းနာပိန်နာကစပြီးရှုမှအားထုတ်လိုက်ကြအောင်